သက်သာနဲ့ထိုင်ပြီးတော့ဘုန်းကြီးတို့သင်္ကန်းစကြမယ်နော်ဒီနေ့2020ခုနှစ်အောက်တိုဘာ16အောက်တိုဘာလ16ရက်နေ့တောက်ကြနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မတော်ဓမ္မကမ္မထာလမ်းစဉ်ပိုင်း55ဒီနေ့ဘုန်းကြီးတို့ဗာပြောမှလဲဆိုတော့ ပြမစိုးတရားတွေအပိုင်ပေါ့နော်ပြမစိုးတရားတွေအဆုံးသတ်ဖို့ပါပြမစိုးတရားတွေလည်းပထမတော့သရုဒ္ဓရကကမ္မဋ္ဌာန်းပြောတော့မနော်သရုဒ္ဓရကကမ္မဋ္ဌာန်းဗုဒ္ဓံတို့တိဒါသင်ပြီးသွားပြီမေတ္တာအကြောင်းဒါသင်ပြီးသွားပြီမရဏတတိအတုပဘာဝနာဒါရံပြီးသွားပြီမေတ္တာနဲ့တွဲနေတဲ့ပြမစိုးတရား၄ပါးပေါ့အဲ့ဒီပြမစိုးတရား၄ပါးပြောဖို့ပြမစိုးတရား၄ပါးဆိုတာမေတ္တာ မေတ္တာကြောင့်ပြောပြီးသားပြီးတော့ကရုဏာမုရိဒာဥပ္ပခာဆိုပြမစုတရား၄ပါးလောကမှာအသုံးများတဲ့ပြမစုတရား၄ပါးပေါ့ပြီးတော့လည်းမေတ္တာကရုဏာမုရိဒာဥပ္ပခာဘုရကလည်းဘုန်းကြီးတို့ဒီတရားတွေမြဲမပြတ်ပြောကြပို့ကြတယ်ပေါ့အဲကြောင့်ဒီအကြောင်းအရာတွေဘုန်းကြီးလည်းသိစေချင်တယ်မေတ္တာတွေမကဘူးကရုဏာမုရိဒာကိုပြောဖို့ဒါရည်ရွယ်လိုက်တော့ပေါ့အဲ့ဒီမှာ မေတ္တာအကြောင်းပြောပြီးသားကရုဏာအကြောင်းပြောအောင်နော်ကရုဏာဘာဝနာကရုဏာဆိုတာတော့တော်တော်များသိပါတယ်တနာကျင်နာခြင်းဆိုတနာကျင်နာတာဆိုတာကဒုတိယဖြစ်စေများဖြစ်စေဆင်းရဲဒုက္ခရောက်နေမှုကိုမြင်ရကြားတဲ့အခါမှာဒီဆင်းရဲတွေကလွတ်စေခြင်းတဲ့သဘောပါပဲကိုယ်နဲ့ဆက်ဆက်လို့ပဲဖြစ်ဖြစ်ကိုယ်နဲ့မဆက်ဆက်လို့ပဲဖြစ်ဖြစ်ကိုယ်နိုင်ငံမှာဖြစ်ဖြစ်တခြားနိုင်ငံမှာဖြစ်ဖြစ် ဆင်းရဲဒုက္ခရောက်နေသူမှန်သမျှကိုမြင်ရကြားရရင်အဲ့ဒီဆင်းရဲဒုက္ခတွေကပယ်ပြောက်ပယ်ရှားလို့တဲ့သဘောကရုဏာခုနော်ယောဂဆိုကြီးဖြစ်တယ်အကုန်လုံးဘုန်းကြီးလိုပဲဆန္ဒရှိမှဒီယောဂဆိုကြီးရာနေမြင်များပပျောက်စေခြင်းနဲ့ဆန္ဒတွေရှိကြတာအဲ့ဒါမျိုးကဒါကရုဏာပဲဆင်းရဲဒုက္ခတွေကို ပပျောက်စေလို့မှုဆိုတာတဏှာကျင်နာလို့ပေါ့ဒီဆင်းရဲတွေကဆင်းရဲတွေက ဆင်းရဲဒုက္ခလွတ်မြောက်ကူညီပေးမှုကယ်တင်ပေးမှုကိုဆိုလိုတာပေါ့နော်အဲ့ဒီလိုကူညီပေးခြင်းကယ်တင်ပေးခြင်းဖြင့်ဒီဆင်းရဲဒုက္ခတွေကလွတ်ပြီးတော့ပျောက်သွားလည်းရှိတော့ပေါ့မပျောက်တာလည်းရှိတော့ပျောက်သွားပေမလို့ပျောက်မသွားပေမလို့လည်းတဏှာကရုဏာရှိတဲ့ပုဂ္ဂိုလ်ရဲ့တဏှာမှာတော့သိရဆင်းရဲဒုက္ခတွေကိုအဲ့ဒီဆင်းရဲဒုက္ခကိုပယ်ရှားလေလို့လို့တဲ့စိတ်ကတော့ရှိနေတာပါအဲ့ဒါဘုန်းကြီးကကရုဏာလို့ဆိုပါတယ် နော်ကရုဏာပွားတဲ့ခါကျဘုန်းကြီးတို့ဘာလို့လဲဆိုကရုဏာရဲ့အနိကယံသူတို့အဝေးယံသူတို့ဒါတွေလည်းနားလေသဘောပေါက်တာဒါမှသူကကရုဏာစစ်စစ်နဲ့ပွားနိုင်ကရုဏာရဲ့အနိကယံဆိုတာဘာလဲဆိုဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်မြင်ရတဲ့ကြားတဲ့ခါကျတော့တဏှာကရုဏာဖြစ်လာတယ်အဲဒီမှာအဝေးယံသူနိယံသူတွေလည်းဖြစ်လာတတ်တယ်တမျိုးမျိုးပေါ့အဲဒီဝင်တမျိုးမျိုးဝင်လာတတ်တယ် ကိုယ်နဲ့နီးစပ်တဲ့ပုဂ္ဂိုလ်နိုင်ငံလူမျိုးတူတဲ့လူတွေဘုံဘောကတူတဲ့ပုဂ္ဂိုလ်တွေဆင်းရဲဒုက္ခကြုံတွေ့မှုမြင်ရကြားတဲ့ခါကျသူတို့အပူတွေကိုယ်မှာကုဆက်ပြအလွန်တနာတဲ့စိတ်တွေနှလုံးသားမှာမခံစားနိုင်တဲ့စိတ်တွေဖြစ်လာတတ်တယ်ဒီလိုဖြစ်နေမှုကတနာလို့တနာတလို့လို့ ਨੇ ကိုယ်မှာပူလောင်နေတဲ့တောကဖြစ်နေတာတောကကရုဏာဟန်ဆောင်တာတော့ကရုဏာအနိကယဒါလေးသတိထားမယ်နော် ကိုယ်နဲ့နိစ္စတဲ့ပုံစံတွေပေါ်လာများစွာဘုံညို့လို့တားပူတတ်တာအဲ့ဒါကရုဏာမဟုတ်ဘူးတောကဖြစ်ပါအဲ့လိုတောကဖြစ်နေလေနော်ကရုဏာပွားလို့မရဘူးမေတ္တာလည်းပွားလို့မရဘူးနော်ကရုဏာရဲ့အဝေးရန်သူဆိုတာကတော့တီလောက်တဲ့ယောဂဆိုကြီးပေါ့လေခံစားနာမြင်ရကြားတဲ့အခါကိုယ်နဲ့ဆွေမျိုးတော်တာဖြစ်မတော်တာဖြစ်ဩဒီလိုခံစားနေရမယ်စာတည်သွားတာမှကောင်းမယ် တည်သွားတော့မှကောင်းနေဦးမယ်ဒီလိုစိတ်ထဲကနေဖြစ်မိတတ်ဒါတော့ကရုဏာစိတ်မဟုတ်ဘူးဗျာကရုဏာအယောင်ဆောင်နေတဲ့ဒေါသစိတ်ပဲတော့ဘုန်းကြီးတို့ဒီခေတ်မှာဆိုရင်ပို့ဆိုတော့ဗောနေပညာတွေတိုးတက်လာတဲ့ခါကျတော့ကိုယ်လည်းခြေလည်းအင်္ဂါတွေမပြည့်စုံတဲ့တရေသားပေါ့အသိဉာဏ်မပြည့်ဝတဲ့တရေသားလေးတွေကြိုးပြီးသိပြီးတော့ပြင်ထွက်လာရင်လည်းသူကမိဘတွေဒုက္ခပေးသက်ဆိုးလည်းမရှိမှအဲဒီအရာလေးလည်း သိတဲ့အခါကျဘာလို့ကြလဲဆိုသူ့ကိုအသက်ရှင်ခွင့်မပေးတော့အမိဝမ်းထဲမှာပဲဆေထုတ်သက်ခိုင်းတာအဲဒီဖြစ်လာတယ်ဒီတတ်မှုဟာသူ့အကျိုးကိုလိုလားတရားရုံနဲ့ကိုယ်အကျိုးကိုကာကွယ်နေတဲ့ကရုဏာဟာဆောင်ထားတဲ့ဒေါသစိတ်ပါနောက်တစ်ခုကတော့ဒုတိယနှိမ့်ဆက်ညှဉ်းပါနေတာမြင်ရတဲ့အခါကျဘာဖြစ်လဲဆိုတော့အဲဒီမှာကိုယ်မှာမခံကျင်တဲ့စိတ်တွေ ထိုဆင်းရဲအဲ့ဒီဆင်းရဲဒုက္ခရအောင်သူ ရကိုယ်စားပြန်လဲကလေးစားခြေခြင်းနဲ့စိတ်ကပေါ်လာတတ်တယ်ဗျဒီစိတ်တွေကတရားကိမနာဆောင်ထားတယ်ဝိညာဉ်ဆိုတဲ့ဒေါသစိတ်အဲ့ဒီစိတ်ကိုပဲရက်ထဲရက်ထဲမှာဗာပြောလဲဆိုကရုဏာဒေါသနာမကောင်းသဘောမျိုးတတ်ပြီးအပြစ်မရှိတဲ့ကုသိုလ်စိတ်ဖြစ်ဟာပေါ့ထင်မှပြောဆိုနေကြတယ်ဒီလိုဖြစ်နေတဲ့ဒေါသစိတ်အားလုံးဟာ ကရုဏာရဲ့အဝေးရန်သူတွေပါပဲကရုဏာပွားလို့တဲ့ပုဂ္ဂိုလ်ဟာကရုဏာရဲ့အနိကရန်သူပြီးတော့ကရုဏာရဲ့အဝေးရန်သူကိုယ်စိတ်ထဲမှာဝင်ရောက်မလာအောင်ဖက်ထုတ်ပြရတယ်ကရုဏာလက်ကင်ထားသူဟာစိတ်ဖြစ်တာကရုဏာထားမှာမဟုတ်ဘူးနော်ကိုရောနှုတ်ပါကရုဏာထားဖို့ရှိဖို့လိုပါတယ်ဆင်းဒုက္ခရောက်နေတဲ့ပုဂ္ဂိုလ် အဲ့လိုတွေးလာရင်အဲ့ဒီဆင်းရဲဒုက္ခလွတ်မြောက်သွားတက်တာဝင်အောင်ကိုကဘာနဲ့ကိုနဲ့ကုညီပေးနိုင်မလားကိုနဲ့ကုညီပေးနိုင်ရင် ကိုနဲ့ကုညီဆောက်ရှောက်ပေးနိုင်ရင်ဒါကာယကံကရုဏာပြီးတော့ဝစီကံကရုဏာလည်းလို့ရတယ်နော်အဲ့လိုကုညီပေးတဲ့အခါမှာ ချိုတာခြင်းကျေးစွာနှုတ်ဖြင့်ကုညီဆောက်ရှောက်နေဒါဝစီကံကရုဏာခေါ်တယ် အဲ့လိုကိုနှုတ်ပြမကူညီမဆောက်ရှောက်နိုင်တဲ့အခါမှာတော့ဘာလို့စိတ်ထဲကတဏှာရောတဏှာနေလို့ဘာမှမတတ်နိုင်အဲ့လိုစိတ်ထဲကတဏှာရောတဏှာနေလဲဒါမနောကကရုဏာပဲနော်စိတ်ထဲကတသက်ပေါ့ဟောဆင်းရဲဒုက္ခမှာဒီလိုမြောက်ကြပါစေအဲ့လိုနှလုံးသွင်းနေဒါမနောကကရုဏာဒီကရုဏာတွေကိုဘုန်းကြီးတို့စနစ်တကျပွားတိုင်းမေတ္တာပွားသလိုပဲသူကလည်းသုထဆန်ဒီရနိုင်တာဒါလေးမှတ်သားထားဖို့လိုပါတယ် အဲ့တော့ကရုဏာပွားနည်းပေါ့နော်ကရုဏာပွားနည်းကြဘယ်လိုပွားမလဲဆိုတော့ယောဂဝိနာတွေမပြခံစားပြီးခံစားလို့ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေယောဂဆိုကြီးတွေဖြစ်ကြတယ်အဲသူတို့ဆင်းရဲဒုက္ခရောက်နော်အသက်အရွယ်ကြီးလာတဲ့ခါကျအိုခြင်းသဘောတွေကနှိမ့်ဆက်တဲ့ခါကျတော့ထိုင်ရထားတာနေလာတွေသွားတာလာတာနေလာဒါတွေဖြစ်အဲလိုနှိမ့်ဆက်ခါတဲ့ပုဂ္ဂိုလ်တွေသူတစ်ပါးကနှိမ့်ဆက်ညှင်းဆက်လို့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေ့ရတဲ့အခါဖြစ်စီပေါ့ စောင်းမီမပြည့်စုံလို့ပစ္စည်းဥစ္စာပျက်စီးလို့စိတ်နှလုံးပူပန်လို့ကိုယ်လာလို့ဆန္ဒမပြေဝလို့အချင်းချင်းမငြိညွတ်ကြလို့ချစ်သူတွေခင်သူတွေနဲ့ကွဲနေရလို့မချစ်ခင်သူတွေနဲ့တွဲနေရလို့ကိုလိုရာသီဥတုပြင်းထန်နေလို့ရေဘေးမီးဘေးငလင်းဘေးပေါ့ဆိုင်တဲ့ယောဂဘေးတွေသင့်နေတဲ့ချိန်ကာလမျိုးပေါ့ကုသယောဂဆိုကြီးတွေဖြစ်နေချိန်ကဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အလုံး အာယုံပြုပေါ့အာယုံပြုပြီးတော့ဒီဘေးဆိုးတွေဒီအန္တရာယ်ဆိုးတွေမှာဆင်းရဲဒုက္ခတွေမှာလွတ်မြောက်ကြပါစေလို့ဒီလိုနှလုံးသွင်းပွားနေရတော့ဒီတော့မေးစရာရှိတာရှင်ဘုရားဆင်းရဲဒုက္ခရောက်သူပဲကရုဏာပွားသလားဆင်းရဲဒုက္ခမရောက်တဲ့မကြုံတဲ့ပုံကိုယ်တွေရောကရုဏာထားလို့မရဘူးလားရပါတယ်ဗျဆင်းရဲဒုက္ခမရောက်မကြုံရတဲ့ဒုက္ခိတချမ်းသာတဲ့တ attva တွေရှိတော့ ချမ်းသာတဲ့တ attva တွေလည်းဒီတန်တရားဘဝမလွတ်မြောက်သေးတော့သူတို့မှလည်းအိုတဲ့ဒုက္ခတွေနာတဲ့ဒုက္ခတွေနာယောဂဖြစ်တဲ့ဒုက္ခတွေအသက်ကြီးတဲ့ဒုက္ခတွေသေတဲ့ဒုက္ခတွေအနည်းဆုံးသေတဲ့ဒုက္ခတွေကတော့ရှိနေသေးတာပဲဒီဆင်းရဲဒုက္ခတွေကလွတ်မြောက်ဖို့ရည်ရွယ်ပြီးတော့32ပုံသုံးပုံစัจ java လောက်ပေါင်းများစွာမှရှိတဲ့တ attva တွေအာယုပြုပြီးကရုဏာပွားနိုင်မှာခုနက တရားယူကြည်ရှင်ကနေပြီးတော့ကရုဏာပါပုံလေးထိုးပြဘုရားမပြောမရောက်သေးတော့သူပြန်ပိတ်ပါအဲ့မှာအဲ့ဒီနှုတ်လေးတွေပေးထားပါတော့ကရုဏာပွားပုံဆိုပြီးကရုဏာပွားပုံမှာလည်းမေတ္တာပွားပုံလိုပါပဲအနောဒိတာပုဂ္ဂိုလ်9ယောက်အောဒိတာပုဂ္ဂိုလ်9ယောက်ဒါလေးပထမဆုံးရအောင်ကြက်ထားဘုန်းကြီးတို့ပါဠိနဲ့ရှေးရှေးကဒကာကြီးတွေဒီမှာဒီကပါဠိတွေရတယောက်နေပါဠိကဘုန်းကြီးတွဲပြတာပါဠိနည်းနည်းရုပ်ပြမယ်နော် သဗ္ဗေတ္တာသဗ္ဗေသဗ္ဗေတ္တာအဝေရဟံတုအပြပစ္စဟံတုအာနိကဟံတုဒုက္ခိယဒါနပရိယရံတုဒါကမေတ္တာဘုရားဒုက္ခမုတ်ဆန်းတုဒါကရုဏာဘုရားကြည်လိုက်မယ်သဗ္ဗေတ္တာဒုက္ခမုတ်ဆန်းတုအလုံးသောတ attva တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေတ attva အလုံးကိုအာယုံပြုခုနလိုကရုဏာရဲ့အနိကယံသူအဝေးယံသူတွေကိုစိတ်ထဲမဝင်ရအောင်လေတတိထားတော့အဲ့ဒီဝင်လာရင်လည်းအဲ့ဒီယံသူတွေကိုဖတ်ထုတ် ဖယ်ထုတ်ပြီးတော့အနောရိတာပုဂ္ဂိုလ်၅ယောက်ပေါ့အနောရိတာရဲ့ရည်ညွှန်းတတ်မှတ်ချက်မရှိတဲ့ပုဂ္ဂိုလ်၅ယောက်အာယုံပြုသဗ္ဗေတတ္တသဗ္ဗေပါဏသဗ္ဗေဗုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘာဝပိယဘာဏရှင်းတော့ကတော့ဒါတွေတွဲဆိုတာပေါ့ဗျာတကယ်ဘဝမှာတော့တူးချင်းတူးချင်းဘဝသဗ္ဗေတတ္တဒုက္ခမုတ်ဆန္တုသဗ္ဗေပါဏဒုက္ခမုတ်ဆန္တုသဗ္ဗေဗုဒ္ဓဒုက္ခမုတ်ဆန္တုသဗ္ဗေပုဂ္ဂလဒုက္ခမုတ်ဆန္တု သဗ္ဗေအတ္တဝပိယဘာနာဒုက္ခမောဆန္တုအလုံးသောတ attva တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောအသက်ရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောထေရှားရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောခန္ဓာကိုယ်အတဘောရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေဒါကအနောရိတပုဂ္ဂိုလ်၅ယောက်ကရုဏာပွားတာ ဒါလေးလေဒီနေ့သင်ပြရတော့ပိုင်းမှာ လေလိမ့်ကျင့်လုပ်တဲ့နေ့တစ်ခါလောက်တော့ပွားထားနော်ဒါမှကိုယ်ဝမှာကရုဏာလည်းပွားဦးတယ်ရှိတယ်ပြီးတော့မှဩဒိတပုဂ္ဂိုလ်9ယောက်သွားမယ်နော်ဩဒိတပုဂ္ဂိုလ်9ယောက်ကအောက်မှာဩဒိတပုဂ္ဂိုလ်9ယောက်ဩဒိတပုဂ္ဂိုလ်9ယောက်ဆိုတာကတော့ဘုန်းကြီးတို့မျိုးသားနဲ့မျိုးသမီးနဲ့မျိုးသားတစုဒီလို သူအကန့်နဲ့သူပွားအရိယပုဂ္ဂိုလ်အရိယမဟုတ်တဲ့ပုဂ္ဂိုလ်ဒါတစုနတ်မြမာတစုလူသားတစုအပေလေးပုံသားတဒါ9ယောက်ပေါ့သဗ္ဗာဣတိယောဒုက္ခမုစံတုသဗ္ဗေပုရိတာဒုက္ခမုစံတုသဗ္ဗေအရိယဒုက္ခမုသဗ္ဗေအနာရိယနော်အနနာကိုတွဲဖတ်မယ်သဗ္ဗေအနာရိယအနရိယတော့မဖတ်ရအောင် အနာရိယဒုက္ခမုစံတုသဗ္ဗေဒေဝဒုက္ခမုစံတုသဗ္ဗေမနုဿဒုက္ခမုစံ သဗ္ဗေဝိနိပါတိကဒုက္ခမုတ်ဆန္တုဗမာလူကြက်ထိုင်လွယ်ပါတယ်နော်ဒါတော့ဒကာကြီးတွေဒီထဲမှာဘုန်းကြီးတွေ့ရတယ်ဒကာကြီးတွေချိုးဒကာကြီးတွေကြတော့ရှေးရှေးကဒကာကြီးတွေရတယ်ဗျာဒါဒါကြောင့်ဘုန်းရှေးရှေးကဓမ္မကြီးတွေပါဠိလိုရတယ်ရတာဒီဒိဋ္ဌိလေးသိဖို့ပါအလုံးသောမျိုးသမီးတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေအလုံးသောမျိုးသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ အလုံးသောအရိယာအရိယာတို့စိတ်တက်ဖြူစင်တန့်ရှင်းတဲ့ပုဂ္ဂိုလ်တွေကိုခေါ်ပါတယ်။အလုံးသောအရိယာပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါတယ်။အလုံးသောပုထုဇဉ်ပုဂ္ဂိုလ်ပုထုဇဉ်ဆိုစိတ်တက်မသိမတန့်ရှင်းတဲ့ပုဂ္ဂိုလ်အကုသိုလ်စိတ်တွေအဖြစ်များတဲ့ပုဂ္ဂိုလ်ပုထုဇဉ်ပုဂ္ဂိုလ်အလုံးသောပုထုဇဉ်ပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောနတ်မြမာတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ အလုံးသောလူသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။နည်းနည်းလေးကိုရှင်ပေါ်တင်လာ။ပြီးတော့ဟုတ်ပြီအဲ့ဒီမှာအလုံးသောနတ်မြမာတွေအလုံးသောလူသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောပေဘုံသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အဲ့ဒီပုဂ္ဂိုလ်12ယောက်ကိုဒါပုအရဆက်မျက်နှာမတွဲပဲနဲ့အရင်ပို့ပါ။နောက်အရဆက်မျက်နှာနဲ့တွဲပြီးတော့ဒီနေ့ကဘုန်းကြီးပြောခဲ့ပါတယ် ပါဠိတော်မှာလာတဲ့ဤတိုင်းမလုံးနဲ့เนาะအဲ့ဒါမျက်စိလဲတာပါဠိတော်မှာကျတော့အရှိအနောက်မြောက်တောင်ဒီလိုသွားတယ်ပြီးတော့မှဒေါင်းရက်တယ်ဘုန်းကြီးကတော့ဘယ်လိုလွယ်ကူအောင်သွားတယ်အရှိရအရှိတောင်ရအရှိတောင်တောင်တောင်ရအနောက်တောင်တောင်ရအနောက်ရအနောက်မြောက်တောင်ရမြောက်ရအရှိမြောက်ရအဲ့လိုသွားအောက်ရအထက်ရခုနပုဂ္ဂိုလ်7ယောက်ကိုပဲအရှိရ၌ရှိသောအလုံးသောတ attva တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ ရှေ့ရမှာလည်းဒီပုဂ္ဂိုလ်၁၂ယောက်ပို့ရှေ့တောင်တောင်ရမှာလည်းပို့အဲ့လိုရဆက်မျက်နှာနဲ့ပို့ပေါ့နော်အဲ့တော့ပုဂ္ဂိုလ်၁၂ယောက်နော်ပထမ၁၂ယောက်နဲ့ပို့တော့၄၄၄၈ပေါ့ပြီးတော့ကကြတော့ဟုတ်လား၄၄၄တောင်ပြတခုပဲပေါ့ပုဂ္ဂိုလ်၁၂ယောက်ဆိုပုဂ္ဂိုလ်၁၂ယောက်ပဲမေတ္တာ၁၂ခုပဲရရဆက်မျက်နှာနဲ့ထပ်မြောက်လိုက်တော့120ပေါ့ 120ကိုခုန7နှစ်နဲ့ထပ်ပေါင်းလိုက်တော့130နှစ်အဲ့ဒါကရုဏာ130နှစ်ပုံနည်းပဲနော်ဒီနေ့ညသင်ပြီးရနောက်ပိုင်းမှာကိုယ့်အိမ်ကိုလှုပ်ကြည့်မယ်နော်အနည်းဆုံးကရုဏာပွားတာကိုကဗုဒ္ဓဘာသာမြေခံတာတော့ဘုန်းကြီးတို့လည်းလှုပ်အောင်အဲ့လိုတစ်ချိန်တစ်ခါတော့လှုပ်ကြည့်မယ်နော်နောက်ကြတော့ကိုကအလေးကျင့်ရလာရင်ခဏခဏတော့တော့ရအောင်ကရုဏာကိုအဲ့ဒီလောက်နဲ့ထားမယ်နော်နောက်ပြီးတော့မုရိတာသွားကြရအောင် မုရိတာပွားနည်းမုရိတာဆိုတာဘာလဲဒါလေးရင်လေ့လာမယ်နော်မုရိတာဆိုတာတော့အဲ့တိုင်းလေးပြထားမယ်ကိုကြီးမုရိတာဆိုတာတော့ဝမ်းမြောက်ကြည်ပြူးနေတဲ့သဘောပါပဲဝမ်းမြောက်ကြည်ပြူးနေမှုဆိုတာကသူတော်ဘာជីវချမ်းသာတော့တိုးတက်အောင်မြင်တာဝမ်းမြောက်ဝမ်းသာဖြစ်ပြီးကြည်ပြူးနှစ်သက်နေတဲ့သဘောပဲသူတို့ဘာသူရဲ့ဆန့်ကျင်ဘက်ကြပါလေသူတို့ဘာជីវချမ်းသာတော့မလိုလားတဲ့သဘော မနာလိုတဲ့သဘော အိတ်တာပေါ့ဗျာအိတ်တာဖြစ်နေဘယ်နည်းနဲ့မှမွေးတာပွားလို့မရဘူးဒါလေးမှတ်ထားတယ်သူများပေါင်းတဲ့တငယ်ချင်းများတာ ရုပ်ဆင်းလာတာပညာတတ်တာရာထူးတိုးတက်တာမြင်ရကြရင်ဟောသဘောမကျနိုင်ဘူးဒါအိတ်တာပဲမုဒိတာကအိတ်တာရဲ့ဆန့်ကျင်ဘက်ဆန့်ကျင်ဘက်ဖြစ်နေတော့သူများကောင်းစားချမ်းသာများရောဝမ်းမြောက်တာဖြစ်တယ်ကြည်ပြူတယ်လက်ခံသဘောကျဟောကြည်ပွားပဲကြည်ပွား ကြီးပွားမြဲကြီးပွားကြပါစေချမ်းသာမြဲချမ်းသာကြပါစေအဲ့လိုမုရိတာထားနေတော့ဒီလိုနှလုံးသွင်းမှုကတာမန်တော့မလွယ်ဘူးဗျကိုယ့်ရဲ့တာမနာလို့ဖြစ်တာများတယ်တကယ်ကိုသူတော်ကောင်းစိတ်တက်ရှိတဲ့ပုဂ္ဂိုလ်မှာစိတ်ထမုံမြတ်တန်ရှင်းတဲ့ပုဂ္ဂိုလ်များမှာလောက်နိုင်တယ်ဘာဖြစ်ဖြစ်ဘုန်းကြီးတို့လည်းလေ့ကျင့်လုပ်အောင်ပေါ့လေ့ကျင့်လုပ်နေသူတော်ကောင်းလိုပဲလုပ်နိုင်ပါလေ သူတို့ဘာပြည်စုံချမ်းသာမှုကိုမြင်ရကြတဲ့ကစိတ်ထားတလို့ဝမ်းမြောက်ဝမ်းသာထားနိုင်တယ်ငွေကြေးမကုန်မနဲ့လွယ်လွယ်ကူနဲ့ကုသိုလ်ရတယ်နောက်ရင်ငွေကြေးမကုန်နဲ့လွယ်လွယ်ကူနဲ့အကုသိုလ်ဖြစ်နေတာဒါပြောင်းပြန်ပြတယ်မုဒိတာပွားရင်ဘာမှမကုန်မဲနဲ့လွယ်လွယ်ကူကုသိုလ်ဖြစ်တယ်မပွားတိုင်းလည်းလွယ်လွယ်ကူနဲ့အကုသိုလ်ဖြစ်နေတာဖြစ်ပုံကဒါလေးမှတ်ထားဖို့နော်မုဒိတာမပွားနဲ့ဘာဖြစ်လဲမနာလိုတဲ့ဣတမရှိဖြစ်မြဲကိုယ်မှာဘာမှ အကျိုးမရအောင်လကားနေနေအကုသိုလ်ဆက်တိုက်ဆက်တိုက်ဖြစ်နေနော်ဒါသတိထားမယ်နော်ကိုယ့်ရဲ့အကုသိုလ်ကလည်းဆိုအဲ့ဒီလိုမနာဘူးလို့လိုမှုအကုသိုလ်ဆက်တိုက်ဖြစ်နေမကောင်းကျိုးတွေရတာပေါ့ဗျာဒါလေးမှတ်ဒီမုရိဒပွားတဲ့ခါကျလည်းဘုန်းကြီးတို့အနိကယံသူတို့အဝေးယံသူတို့ဒါလေးလည်းနားလည်ထားမယ်တဲ့သိထားမယ်မုရိဒရဲ့အနိယံသူဆိုတာဘာလဲဆိုတော့မိမိခံစားမှုတွေအပြောအာရုံတွေပေါ့ဗျာ မြင်ကြားစရာအာယုန်နေနော်အနအာယုန်နေကိုတချင်းအာယုန်နေရုပ်ရှင်အာယုန်နေပေါ့ပြန်လဲအောင်းမေသတိရပြီးသဘောကျဝမ်းသာနေယခုခံစားနေအခုခံစားနေတဲ့အပြောအာယုန်နေပေါ့အခုနာတော့တချင်းရုပ်ရှင်ဒါတွေနဲ့ကြည်နေတော့လည်းနှစ်သက်ဝမ်းမြောက်မှုဖြစ်တာကြည်ပြီးတော့လည်းနှစ်သက်ဝမ်းမြောက်မှုဖြစ်တာဒါကြတော့ဗာလဲဆိုလောဘမှုသောမနတဖြစ်အကုသိုလ်သဘောတွေမုရိတာရဲ့သဘောကကြတော့ကုသိုလ်သဘောဗျအဲ့လိုမျိုးမှတ်တာ နော်အကုသိုလ်သဘောမဟုတ်အဲကြောင့်မို့အပျော်အာယုန်ကိုခံစားနေတဲ့ဝမ်းသာမှုဟာမုရိတာဟန်ဆောင်လှဲ့ဇာတလို့မုရိတာရဲ့အနိကယံသူလို့မှတ်ထားမုရိတာရဲ့အဝေးယံသူဒါလေးလည်းမှတ်ထားမယ်သူတို့ကကောင်းစားချမ်းသာမှုမမြင်လို့တာမကြားလို့တာမနစ်သက်တာသူတို့ကောင်းတရားတွေသူတို့ကောင်းလုပ်တွေမှာသဘောမကျတာမကျင့်သုံးလို့တာဒါအရတိပဲဒါလည်းတော်တော်ခက်တယ်နော် ဒီလူရောရှင်ရောရံရောအတူတူပဲသူတို့ကောင်းလို့သူတို့ကောင်းတရားဆိုတာလှုပ်ဖို့ကျင့်ဖို့တော်တော်ခက်တယ်သဘောကျဖို့တော်တော်ခက်တယ်အဲ့ဒီလိုအဲ့ဒါတွေကိုပါဠိလိုပြောရင်အရတိလို့ခေါ်တယ်အဲ့လိုအရတိဖြစ်နေရင်လည်းပဲမောင်မြောင်ဝန္တာဖြစ်နေဒါကြောင့်ဒါမုရိတာရဲ့အဝေးရံပဲမုရိတာဘွားတော့မယ်ဆိုရင်ဒီမုရိတာရဲ့အဝေးရံသူနီးရံသူတွေတိထားတိထားပြီးတော့ ဒီအတွေးတွေကိုယ်စိတ်ထဲမှာဝင်မလာရင်လည်းဖယ်ထုတ်ရမယ်ဝင်လာနိုင်လဲကြာကြာဖြစ်ခွင့်မရအောင်တတ်နိုင်မြတ်ဖြစ်တဲ့နည်းနဲ့ဖယ်ထုတ်ရမယ်ဝိဒါဘွားတဲ့ခါကျဒီမှာသူကညွန်ထားတာကတော့ဘယ်လိုညွန်ထားလဲဆိုဝိဒါဘွားနေရတော့နှစ်လိုပဲအပြုံးနဲ့စကားပြောတတ်တဲ့ချစ်ခင်များတို့ကမိတ်ဆွေတငယ်ချင်းဟိုအစာအုပ်ဆုံးအာယုံပြုပြီးတော့ရရှိပြီးစီစဉ်ချမ်းသာမှမဆိုးကြပါစေနဲ့ ရရှိပြီးစိစိမ်ချမ်းသာလာပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအဲ့လိုမူရိတာပွားပြီးတဲ့အခါကျတော့မှတတ္တဝါတွေပေါ့လေမူရိတာဘုံနဲ့တတ္တဝါတွေအသက်ရှိတဲ့ပုဂ္ဂိုလ်တွေဒီလိုစနစ်တကျပွားပွားပွားမှာသွားစနစ်တကျပွားသွားရင်မူရိတာပွားတဲ့ပုဂ္ဂိုလ်တွေကလည်းခုနကမေတ္တာပွားသလိုပဲသုဒ္ဓဆံတိရနိုင်တာပဲအဲ့ဒီမှာဘုန်းကြီးတို့က ဘာပြောဖို့လိုလဲဆိုမုရိတာပွားနည်းလေးတွေပေါ့နော်အဲမုရိတာပွားနည်းဒီမှာကိုရှင်ကထိုးပြတာကိုဟာကိုလည်းနှုတ်လေးတွေပေးထားတော့အဲ့ဒါလေးလည်းကြည့်နိုင်ပါတယ်မုရိတာပွားတဲ့ခါမှာလည်းပရမဇုဘုန်းကြီးတို့အနောဒိတာပုဂ္ဂိုလ်အောဒိတာပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေနားလည်ထားတယ်နော်အဲပါဠိတော်ကဒုက္ခမုစန္တုဒါကမုရိတာပွားနည်းယတ္ထလာတတံပတ္တိတော်မာဟုကေစန္တုပါဠိယထာမုရိတာပွားနည်း သဗ္ဗေတတာယရလတသမ္ပတိတော်မာဟုကိသန္တုသဗ္ဗေပါဏယရလတသမ္ပတိတော်မာဟုကိသန္တုဒီလိုလေးတွေပွားတော့အဲတော့အနောဒိတပုဂ္ဂိုလ်က၅ယောက်သဗ္ဗေတတာသဗ္ဗေပါဏနော်ပြီးတော့သဗ္ဗေဗုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဝပရိယပါဏအဲ့ဒီပုဂ္ဂိုလ်၅ယောက်နော်၅ယောက်လုံးကိုယတ္တလရတမ္ပတိတော်မာဝိကိသန္တုဒီလိုပွား အဲ့တော့ဗမာလိုပြောရရင်တော့ဗမာလိုလည်းပြန်ကြည့်ထားမယ်။ဘာလို့အာလုံသောတတ္တသဗ္ဗေတတ္တဆိုအာလုံသောတတ္တဝါကြီးယတရတံပတိတော်မာဂိစံတုရရှိပြီးတော့စီစိတ်ချမ်းသာမှာမာဂိစံတုမဆုပ်ကြပါစေနဲ့။မပြည့်စည်ကြအောင်လည်းအတူတူပဲ။အာလုံသောတတ္တဝါကြီးရရှိပြီးတော့ရရှိပြီးစီစိတ်ချမ်းသာမှာမဆုပ်ကြပါစေနဲ့။ရရှိပြီးစီစိတ်ချမ်းသာမှာမဆုပ်ရုံပဲပြည်စုံပဲပြည်စုံကြပါစေ။ချမ်းသာမြေချမ်းသာကြပါစေ။ ဒါတော့အဖြောင့်ပေါ့ဗျပရမကတော့ရရှိပြီးစီစဉ်ချမဆုတ်ယုတ်ပါစေနဲ့ဒါသူ့ရဲ့ပါဠိကိုတိုက်ရိုက်ပြန်တယ်ယတလတသမတိတော်မဟုတ်ကိစန္ဒီအဲ့ဒီတိတ်ပဲထွက်တယ်အဲ့ဒါကိုမှဘုန်းကြီးတို့နည်းနည်းလေးဖြောင့်တော့ချမ်းသာရပြီးတော့စီစဉ်ချမ်းသာမှမဆုတ်ယုတ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေဒါမူရိတာဟောတာပြီးတော့အာလုံသောတက်ရှိသူတွေအာလုံသောထင်ရှားရှိသူတွေအာလုံသောပုဂ္ဂိုလ်တွေ အလုံးသောခန္ဓာကိုယ်အာရဘောရှိသူတွေအနောဒိတပုဂ္ဂိုလ်၅ယောက်ပွားမယ်အနောဒိတပုဂ္ဂိုလ်၅ယောက်ပွားပြီးတဲ့အခါကျတော့ဩဒိတပုဂ္ဂိုလ်9ယောက်ပေါ့ဩဒိတဆိုတော့သူ့အစုသူသူ့အစုနဲ့သူသူ့အကန့်နဲ့သူပွားတော့အဲ့မှာလေသဗ္ဗအေထီရောရတလတတံပတိရောမာဂိစန္ဒုပါဠိလိုပွားရင်တစ်ခုချင်းပွားရမယ်နော်သဗ္ဗေပုရိသရတလတတံပတိရောမာဂိစန္ဒီ သဗ္ဗေရိယရလတသမ္မာတိတော်မောကိသန္တိဒီလိုအကုန်လုံးဘုရားရှိခိုးသလိုကြီးအကုန်လုံးရောဆိုရမှာမဟုတ်တစ်ခုချင်းတစ်ခုချင်းပွားဗမာလိုပွားတာတော့ပုံမြင်လို့တော့ဗောလေအလုံးသောမျိုးသမီးတွေရရှိပြီးတော့စီစဉ်ချမ်းသာမှမဆုံးရောက်ကြပါစေနဲ့ရရှိပြီးစီစဉ်ချမ်းသာမှမဆုံးရောက်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေဒါလေးတွေလောက်ကြည့်မယ်နော်ဟိုမှာဒီနေ့ည ကရုဏာပွားခြင်းပဲ၊နဗျာညာမုဒိတာပွားခြင်းပဲ၊တပက္ခညာဥပ္ပခပွားခြင်းပဲအစရှိလို့ပေါ့ဒီလိုလေးတွေလေးကျင်လေးကျင်လောက်သွားရင်ဘုန်းကြီးတို့တွေပွားပြီးသားဖြစ်သွားလိမ့်မယ်။ဟောကိုကဗုဒ္ဓဘာသာနေဗုဒ္ဓဘာသာအဆုံးအမတွေရထားတဲ့ပုံကိုယ်တွေဆိုဒါလေးတွေပွားတတ်ဖို့လို့ရေးကြည့်တယ်။အဲတော့မုဒိတာပွားနေရပုံကိုယ်၁၂ယောက်ကိုပရမဆုံးပွားပါ။ယတလာရတမ္ပတိတော့မာဟုကိစန္ဒုရရှိပြီးတော့စီစဉ်ချမ်းသာမှမဆိုးမဆိုးကြပါစေနဲ့။ ရရှိပြီးသောစီစဉ်ချမ်းသာမှမစိုးရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအဲလိုပုဂ္ဂိုလ်၁၂ယောက်ပွားပုဂ္ဂိုလ်၁၂ယောက်ကမှခုနလိုအရှိအရှိရအရှိရမှရှိတာအလုံးသောတ attva တွေရှေးတောင်တောင်တောင်ရအဲဒီလိုလှက်ပတ်အထက်အောက်အဲလိုဆင်းရဆင်းမျက်နှာနဲ့ပွားပေါ့ပုဂ္ဂိုလ်ဆင်းယောက်ကိုရဆင်းမျက်နှာပွားတာမြောက်လိုက်120ရတယ်ရမျက်ဆင်းမျက်နှာမထက်ပဲနဲ့တက်တက်ပွားများတဲ့ ပုဂ္ဂိုလ်7ယောက်ထည့်လိုက်မုရိဒ132ဖြစ်တယ်ဒါတွေစနစ်တကျပွားတာပါစေပွားနိုင်အောင်လည်းလုပ်ပါဒါဝိခာအဲမုရိဒပြီးသွားပြီနော်မုရိဒပြီးတော့နောက်ဆုံးဥပ္ပခာသွားကြရအောင်ဥပ္ပခာမပွားခင်မှာဘုန်းကြီးတို့ဗာသိရမလဲဥပ္ပခာရဲ့သဘောလေးတွေကိုပြောပြမယ်နော်ဥပ္ပခာသဘောလေးနားထောင်တာမယ်ဥပ္ပခာဆိုတာက တနာကျင်နာတာချစ်ခင်တာဝမ်းသာတာမရှိဘဲနဲ့စိတ်ကိုအညီမျှထားတဲ့သဘောပဲစိတ်ကိုညီမျှထားတဲ့သဘောကမေတ္တာလို့လည်းသူတို့ဘာရဲ့အကျိုးရှိပါကိုဆောင်ရွက်ပေးလို့တာမရှိဘူးကရုဏာလို့လည်းသူများရဲ့ဆင်းရဲကိုပယ်ရှားလို့တဲ့သဘောလည်းမရှိဘူးမုဒိတာသဘောလေးလို့လည်းသူတို့ဘာရှိကိုကြီးပွားချမ်းနေတာချမ်းသာနေတာဝမ်းမြောက်တာလည်းမရှိဘူးတတ္တဝါအလုံးမှာ ဟောတတ္တဝါတွေကကံသာဥစ္စာရှိသူတို့ရဲ့ကံပဲသူတို့ကံတိုင်းခံစားကြမယ်သူတို့တိုင်းသူတို့ကံတိုင်းဖြစ်တာကံသဘောကိုဆင်ញင်နှလုံးသွင်းတာဒါဥပ္ပခပဲဒါလေးမှတ်ထားမယ်နော်အဲ့တော့မေးစရာရှိတာအရှင်ပြအဲ့ဒီလိုဆိုဥပ္ပခအကျင့်သုံးမှုကတတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးလို့မှုမရှိဘူးဆင်းရဲဒုက္ခလည်းပဲရှောင်မှုမရှိဘူးသူများကြီးပွားချမ်းသာလည်းဝမ်းမြောက်ဝမ်းသာမရှိဘူးဆိုတော့ မကောင်းပါဘူးကုသိုလ်မှဟုတ်ရလားကုသိုလ်မှဖြစ်ရလားတာမန်တွေးကြည့်တော့အဲ့ဒီလိုထင်စရာပေါ့နော်တကယ်တကယ်ကြစဉ်းစားကြည့်ပေါ့လူတွေကဘုန်းကြီးတို့လည်းတူတူပဲဗျာစုပေါင်းနေကြတာဆောင်းကဘုန်းကြီးတို့ကြောင်းမှာဆရာတော်ရှိစဉ်ကာလဆိုတော့6ပါးလောက်ရှိဟိုတပါးဗမာပြည်ပြန်သွားဆရာတော်လည်းပြန်တော်မူသွားတော့၄ပါးကျန်တော့တူနဲ့တူအဲ့ဒီလိုနေတဲ့ခါစုပေါင်းနေတဲ့ခါတူနဲ့တူ မေတ္တာနဲ့ဆောက်ရှောက်တာတို့ကရုဏာနဲ့ဆောက်ရှောက်တာတို့မုဒိတာနဲ့ဆောက်ဒီလိုလုပ်ရတယ်အဲဒီလိုဒီပုဂ္ဂိုလ်ကရုဏာနဲ့ဆောက်ရှောက်လို့မဖြစ်ဘူးမုဒိတာနဲ့ဆောက်ရှောက်လို့မဖြစ်ဘူးမေတ္တာနဲ့ဆောက်ရှောက်လို့မဖြစ်ဘူးဆိုရင်ဘာလို့ရလဲဥပ္ပခါပဲဟောလူနဲ့လူတွေကဒုက္ခနဲ့သူဖြစ်လာကြတာပဲသူလုံးတဲ့ကံသူပဲစားမယ်သူလုံးတဲ့ကံသူပဲခံမှာပဲအဲ့လိုကံသဘောကိုဆင်ញင်နှလုံးသွင်းနေလိုက်စိတ်သက်သာရရင်ကိုယ်မှမပူပန်တော့ တချို့ကြောင့်ကိုယ်လည်းဘာမှမလုပ်ပေးနိုင်ဘူးတအားပူတာရှိတယ်နော်အဲ့ဒါတွေမပူစေချင်ဘူးခေါင်းညာကိုလုပ်ပေးနိုင်တာလုပ်လိုက်တယ်ကရုဏာထားမယ်ဆိုကရုဏာထားလိုက်ကရုဏာမှာလည်းကာယကံဝစီကံဒါတွေထားလို့ရတာမေတ္တာထားမလားမေတ္တာထားမယ်ဝိရိတာပွားမလားပွားလိုက်တယ်မေတ္တာလည်းထားလို့မဖြစ်ကရုဏာလည်းပွားလို့မဖြစ်ဝိရိတာလည်းပွားလို့မဖြစ်ဆိုရင်တော့ဥပိ္ပခာပွားမယ်ဥပိ္ပခာနဲ့နေတာဥပိ္ပခာဆိုတာကကိုဘာမှမလုပ်မပေးနိုင်လုပ်ပေးလို့မရဘူးလေ မရပြီးတော့မရတဲ့ကကံဆင်ញင်ရတယ်ကံသဘောတရားနော်သတ္တဝါလည်းသတ္တဝါသူကံနဲ့သူလာကြတာပဲဒါယူကတခါတလေအယံပူပန်ပူဆွေးနေတာကိုပဲဒုက္ခဖြစ်တာဒါလေးသတိထားဖို့ဘုန်းကြီးပြောချင်တော့အဲတော့ဒီဥပိ္ပခာကံသဘောကိုဆင်ញင်တဲ့အခါမှာဥပိ္ပခာအနိကယံသူဒါလည်းနားလည်းသဘောပေါက်တာဥပိ္ပခာရအဝေးယံသူဒါလေးလည်းသဘောပေါက်နားလည်းထား ဥပေက္ခရဲ့နိကယံကဘာလဲမောဟပေါ့မောဟဆိုတာကအရေးမဆိုင်ဂယုမပြု နမောနမက်နေတဲ့အတိညာအတိညာမရှိမှုပေါ့အတိညာမရှိတဲ့လှစ်လို့ရှုမှုပေါ့ပါဠိလိုပြောရင်အညာနုပက္ခလို့ခေါ်တယ်ဒါတော့ဒါလေးသမီးတွေကပြောမရဘူးတပည့်တွေကပြောမရဘူးဟောဒီကောင်တော့ငါတော့ဂယုမဆိုင်ပဲပြစ်ထားလိုက်မှာဥပ္ပခါပြုတ်လိုက်မယ် ဒီလိုဘုန်းကြီးတို့လူတွေဘုန်းကြီးတွေပြောကြတယ်ပေါ့ဒါကတော့ဘုန်းကြီးတို့ဥပ္ပခါမဟုတ်ဘူးဗျနော်ခုနကအဲ့လိုပြောဆုံးမှာအတိညာကိမင်းနဲ့မိုင်မဲတဲ့ဒီလိုရှုမှုအကုသို့ဥပ္ပခါပဲအညာနုပ္ပခါလို့ခေါ်တယ်ဗြဟ္မဝိရမှာပါဝင်နေတဲ့ဥပ္ပခါကကုသိုလ်ဗျအကုသို့မဟုတ်ဘူးဒါလေးမှတ်ထားအဲ့ဒီလိုစင်တူယုံမှဖြစ်နေလို့မောဟဟာ ဥပ္ပခာယနိကယန္တုလို့ပြောရတာပေါ့နော်။မှာတရားရှိမှတွေကတိုက်ဆိုင်လာအာယုံလေးကို မသိမှုထိုအာယုံရဲ့အပြစ်ကိုမသိမမြင်မှုကမောဟပါပဲ။တရေမောဟလည်းဥပ္ပခာယနိကယန္တုဒါတော့အလုတ်သဘောနဲ့ပြောတော့ပေါ့။ဥပ္ပခာယဝေယံဥပ္ပခာယဝေဒံကဝေယံပြောတော့လောဘနဲ့ဒေါသပါပဲ။နော်။တရားထုတ်တဲ့ခါကျတော့ တတိတမာရီအာမကောင်းသည်ပဲနဲ့ဒုက္ခဝိနာသွားမှတ်တော့မှတ်တော့ပါပြီလေဒုက္ခဝိနာကိုရှုမှတ်တကပျောက်ချင်တဲ့စိတ်နဲ့ရှုနေရင်ဒါတဏှာလောဘရာဂပဲဒီလိုရှုမှတ်လို့ဒုက္ခဝိနာပျောက်ဝင်သွားတဲ့အခါကျဘာပြန်ဒေါသတွေဖြစ်စိတ်တက်တွေကြဒေါသတွေဖြစ်ပြန်ဟောဒီလိုဖြစ်လာဟုတ်လားစိတ်ပြက်လျှော့ချပြီးရှုပါလို့တဲ့ဆန္ဒမရှိခြင်းဟာနော်ဥပ္ပခာသဘောတရားလို့ဟန်ဆောင်တတ်တယ်ဒါကြောင့်မို့ ရာဂတို့လောဘလောဘဒေါသဟာဥပေက္ခရဲ့အဝေးရန်သူလို့ဒီလိုလည်းမှတ်ထားမယ်နော်ပြီးတော့ဥပေက္ခပွားတဲ့ပုဂ္ဂိုလ်ကံတရားကိုဆင်ញင်တဲ့ပုဂ္ဂိုလ်များဟာဥပေက္ခရဲ့အနိယံသူအဝေးရန်သူဒါလေးသိတာသိပြီးတော့ကိုယ်စိတ်ထဲမှာဒီအနိကရန်သူတွေအဝေးရန်တွေဝင်မလာရအောင်ထပ်နေမြဖယ်ရှားတယ်ဖယ်ရှားပြီးမှကံတရားတတ္တဝါတွေကံတရားကိုဆင်ញင်တယ်သားတွေရဲ့ကံတရားသမီးတွေရဲ့ကံတရား တပည့်ရကံရလူလူပဲဘုန်းကြီးတို့ဘုန်းကြီးတွေလည်းဖြစ်တတ်ပါဒီတော့ဥပေက္ခသဘောအကျဉ်းချုပ်ကြအောင်ပေါ့နော်အကျဉ်းချုပ်လိုက်ရင် တွေ့ကြုံရတဲ့အာယုံပေါ်မှာချစ်ခင်မှုမုန်းမှုမရှိဘဲနဲ့ကံတရားကိုဆင်ញင်ပြီးချစ်ချင်းမုန်းညင်းနှစ်ခုလုံးကိုဗက်မလိုက်ဘဲနဲ့စိတ်ကိုအညီမျှထားတာပဲတနည်းအားဖြင့်ကံတရားကိုဆင်ញင်လိုက်တာဒီဗြဟ္မဇိုတရား၄ပါးထဲမှာဥပေက္ခက အမြတ်ဆုံးဖြစ်တယ်လို့ကြင်မှုကျင့်တဲ့ပိုင်းမှာအခက်ခဲဆုံးဖြစ်တယ်ချစ်ချင်းမုန်းခြင်းနှစ်ခုကြားမှာဘုန်းကြီးတို့ကနေကြတာကိုချစ်တာဖြစ်ဖြစ်မယ်မုန်းတာဖြစ်ခြင်းဖြစ်မယ်တတ္တဝါတွေကဒါတွေနဲ့ပဲတန်တရားလဲနေကြတာအဲ့ဒီတန်တရားလဲနေတဲ့တတ္တဝါများကိုဒီဥပ္ပခဗျမဇုတရားနဲ့ကျင့်သုံးဖို့ဆိုတာချစ်ချင်းမုန်းခြင်းမရှိဘဲနဲ့နေနိုင်ဖို့ဆိုတာအပြောလွယ်နေပြအလောက်ခက်တယ်တော့ ဒီတော့ပစ္စကနိယဒုဝဒရပစ္စမဇံကိုရခြင်းရင်မေတ္တာပွားလို့မရနိုင်ပါဘူးကရုဏာပွားလို့မရနိုင်မုဒိတာပွားလို့မရနိုင်မေတ္တာကရုဏာမုဒိတာပွားရင်သုထစံတိပဲရနိုင်ပစ္စမဇံရခြင်းရင်ဥပ္ပခါဆက်ပွားတယ်ဒီတော့ပြောချင်တာကဥပါဒရပထမဇံဒုတိယတတိယသုထစံရခြင်းဟင်မေတ္တာကရုဏာမုဒိတာဒါပွား အဲ့ဒါတွေပွားလို့ရမဇန်ဒုတိယတတိယသုတ်ထဆန်တွေရလာရလာပြီဆိုပြည့်စုံဇန်ရကျင်တယ်ဆိုရင်ဥပက္ခဆက်ပွားဥပက္ခပွားလို့ပြည့်စုံဇန်ကြော်ရတဲ့ထုံးစံမရှိဘူးမေတ္တာကရုဏာပွားလို့ပရမဇန်ဒုတိယတတိယသုတ်ထဆန်ရတယ်ရပြီးမှပြည့်စုံဇန်ရကျင်တယ်ဆိုမှဥပက္ခဆက်ပွားတယ်ဒါလေးမှတ်ထားနော်ဒီနီလန်းတွေကြော်လို့မရဘူးဒီမှာဘုန်းကြီးတို့အများစု သိတဲ့ဟာလေးတွေဘုန်းကြီးထူးခြားမှုအနေနဲ့ပြောပါအောင်နော်ဥပ္ပခာပါရမီနဲ့ဗြဟ္မဝိရာမှာဗြဟ္မဇိုတရားမှာပါတယ်ဥပ္ပခာဗြဟ္မဇိုတရားအရှင်ပြဘယ်လိုကွဲပြားတယ်လဲဘယ်လိုခြားနာတယ်လဲဒါလေးသိဖို့ရည်ကြီးဥပ္ပခာပါရမီဆိုတာမိမိအပေါ်မှာကောင်းမွန်စွာဆက်ဆံပြီးဖြစ်စေမဆက်ဆံပြီးဖြစ်စေစိတ်မဆိုးဘဲနဲ့ဝမ်းမသာစိတ်မဆိုးစိတ်ဆိုးမှုဝမ်းသာမှု မဖြစ်ဘဲနဲ့စိတ်အငြိအမြထားနိုင်ကိုလုံနေတဲ့ကိစ္စတွေပေါ်မှာပေါ့လေတခြားပုဂ္ဂိုလ်တွေကကောင်းမွန်ဆက်ဆံတာရှိတယ်ပြောတာရှိတယ်မကောင်းတာပြောတာရှိတယ်မကောင်းတာမကောင်းတဲ့ဆက်ဆံတာတွေရှိတယ်အဲ့ဒါတွေကိုကဝမ်းသာတာလည်းမဖြစ်ဘူးစိတ်ဆိုးတာလည်းမဖြစ်ဘူးစိတ်ကိုအငြိမြဝမ်းသာလည်းမဖြစ်ပဲစိတ်မဆိုးဘဲနဲ့အငြိမြထားပြီးနေနိုင်တဲ့သဘောဒါဥပ္ပခပါရမီဒါလည်းဘုန်းကြီးတို့ကျင့်လို့ရတာပဲနော် ကိုလုံးသမျှကိစ္စလေးတွေမှတ်ထားနော်လူတွေကတော့သူမကြမကြလို့ပြောမှာပဲဆိုမှာပဲဒါကတော့သူတို့ဘာပိတ်လို့ရတာမှဒါပေမဲ့ကိုလုံးတဲ့လုပ်ငန်းကတော့ဓမ္မလမ်းကြောင်းနိုင်ညီဖို့ရည်ကြည့်တော့ဇမဝိရမှာပါဝေတယ်ဇမဇုဥပ္ပခါကတော့အဲ့ဒီအပြုမှုဆက်ဆံလို့မဆိုင်ဘူးဗျတက်တက်တတ္တဝါတွေပေါ်မှာမေတ္တာလည်းမမေတ္တာစိတ်လည်းမထားဘူးကရုဏာစိတ်လည်းမထားဘူးမုဒိတာစိတ်လည်းမထားဘူးနော်သူကတော့ ကံတရားတက်တက်ထားတာဟောကံတရားပဲဆိုပြီးတော့စိတ်ကိုခုနကမဖြစ်အောင်ကရုမေတ္တာကရုဏာမုဒိတာမဖြစ်အောင်ပေါ့ကံတရားဆင်ခြင်ပြီးစိတ်ကိုညီမျှစွာထားတာအဲ့ဒါမျိုးထားပြီးနေနိုင်တဲ့သဘောပေါ့ဒါမျိုးထူကြတယ်ဒါမျိုးလေးမှတ်ထားတယ်နော်ပြီးမှဘုန်းကြီးတို့ဗာပြောချင်တာလဲဒါဥပေက္ခပေါ်တော့မယ်ဆိုရင်ဥပေက္ခရနိကရံသူတွေဝေးရံသူတွေကိုယ်ကသိနားလည်ထားတယ်နော် ပြီးမှဥပေက္ခပွားနည်းဆက်ပွားကြအောင်အဲဥပေက္ခပွားနည်းကြည့်အိမ်မှာထုတ်ပြဥပေက္ခပွားတဲ့ခါကျတော့ပါဠိလေးကြည့်လိုက်လေယတလသမ္ပတိတော်မောဂိစန္တုဒါကမုရိတာပွားတာကမ္မတကဒါဥပေက္ခတူတူချင်းချင်းပဲအနောရိတာပုဂ္ဂိုလ်တဗ္ဗေတတတဗ္ဗေပါဏတဗ္ဗေဘုဒ္ဓတဗ္ဗေပုဂ္ဂလတဗ္ဗေအထောပိယပါဏကမ္မတကတခုချင်းပေါ်ရတယ်နော် သဗ္ဗေတတ္တကာမတကအလုံးစုံတ attva တွေကံတိုင်းသာဖြစ်ကြလေသည်ကံတော့ကိုယ်ပိုင်ဥစ္စာရှိကြလေသည်ကံလျော်စွာဖြစ်နေကြရသည်ကံသဘောကိုဆင်ញင်တာပါဗျာနော်ဟိုနားလျအောင်လို့မျိုးမျိုးရေးထားတဲ့သဘောပါတဗ္ဗေတတ္တအလုံးစုံတ attva တွေကံစီမံတိုင်းသာဖြစ်ကြတယ်ကံသာကိုယ်ပိုင်ဥစ္စာရှိကြတယ်ကံလျော်စွာဖြစ်နေကြတယ်အဲ့လိုလေးပဲ စဉ္ညာနှလုံးသွင်းအောင်ပါအဲ့ဒါကဩရိတာပုဂ္ဂိုလ်9ယောက်အနောရိတာပုဂ္ဂိုလ်9ယောက်အတွက်ပါပဲနော်ဩရိတာပုဂ္ဂိုလ်9ယောက်အဲ့ဒီကိုသွားဆက်ကြည့်မယ်နော်ဩရိတာပုဂ္ဂိုလ်9ယောက်ကျတော့သဗ္ဗာယိတိယောပါဠိလိုယဉ်ကြည့်မယ်သဗ္ဗေပုရိတာသဗ္ဗေအရိယသဗ္ဗေအနာရိယသဗ္ဗေဒီဝ သဗ္ဗေမနုဿသဗ္ဗေဝိနိပါတိကတစ်ခုချင်းတစ်ခုချင်းပွားမယ်နော်သဗ္ဗာယိချီယောကာမတကအလုံးသောမျိုးသမီးတွေကံစီမံတိုင်းသာဖြစ်ကြလေသည်ကံသာကိုယ်ပိုင်ဥစ္စာရှိကြသည်ကံအားလျော်စွာဖြစ်နေကြရသည်ဒီလိုလေးတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းပွားတစ်ခုပွားလေရအောင်အလုံးသောမျိုးသမီးတွေကံစီမံတိုင်းသာဖြစ်ကြသည် ဒါတခုလည်းရတော့ဟိုကတော့အဓိပ္ပာယ်ကြီးနားမလည်ပါဆိုတခုတခုအမျိုးမျိုးဖွင့်ပြောကြတော့ဆရာမတွေအဲ့လိုပွားပုဂ္ဂိုလ်ဆယ်ယောက်ကိုအရာဆေမနာနဲ့တွဲပြီးဆက်ပွားအဲ့တော့120ပြတ်တယ်အရာမျက်နှာမထဲဘဲနဲ့တက်တက်ပေါ့ပွားတဲ့ဟူလာပုဂ္ဂိုလ်ဆယ်ယောက်ကိုပြန်ပေါင်းလိုက်ပေါ့အဲ့ဒါဆိုဘေခ32ပါနော်ဒါလေးတွေမှတ်ထားမယ်နော်ဘုန်းကြီးတို့တကယ်ဒီဥပ္ပခါပွားနေတွေ ကရုဏာမုဒိတာပွားနေသည်အနည်းဆုံးတစ်ခေါက်လောက်တော့ပွားနေအောင်ဘုန်းကြီးတို့လုပ်ကြမယ်နော်ဒါမှဘုန်းကြီးတို့သင်္นานတက်ရတဲ့တန်ဖိုးကရှိမှာဘလို့သင်္นานတင်လဲရတယ်ဘလို့ပွားမှမသိအခါမှလည်းမပွားဘူးဆိုတော့နော်တင်ရတဲ့အကျိုးကတိတ်မရှိပဲဖြစ်တော့ဘောနော်အဲနောက်ဆုံးပြောချင်တာဗာလဲဆိုဘုန်းကြီးတို့ဒီထဲမှာဗာပြောထားလဲရမဇူတရားတွေမှာဒီဖြည့်စစ်ကိုတဲ့အခါကျအကုန်လုံးပေါင်းဆိုတာဟုတ်ဗျာ သဗ္ဗေတ္တာသဗ္ဗေပါဏာသဗ္ဗေဗုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဝပိယဘာနာသဗ္ဗာယိရောသဗ္ဗေဗုဒ္ဓိတာသဗ္ဗေအရိယသဗ္ဗေအနာရိယသဗ္ဗေဒေဝသဗ္ဗေနုတသဗ္ဗေဝိနိပါရိကနော်ဂျန်နဲ့တချို့မရတဲ့လူတွေကဒါကိစ္စမရှိဘူး။ဒါရတဲ့လူကြီးတွေတွေ့ကြီးပဲပြောတာ။အဝေရာဟုံလူအဗျာပိစ္ဆာဟုံလူအာနိကဟုံလူဒုက္ခဒါနာပိယဒါနုဒါကမေတ္တာပွားတာ။ဒုက္ခမုတ်ဆန်းလူဒါကရုဏာပွားတာ ယတလရတံပတိတော်မာဟုကိသန္တုတာကမုရိတာဘွားတာကမ္မတကာဒါဝိခဘွားအဲ့မှာအကုန်လုံးပေါင်းဆိုသွားတာဗျနော်တတ္တဝါလုံးသုံးဖို့တယောက်ချင်းပြောပြန်တယ်သဗ္ဗေတတ္တာပေါ့အဝေရံတုအပြပိစ္ဆောင်အာနိကံဒုက္ခတံပိယနာတုဒါမေတ္တာဒုက္ခမုတ်ဆန္တုဒါကရုဏာယတလရတံပတိတော်မာဟုကိသန္တုဒါမုရိတာကမ္မတကာဒါကဥပေက္ခ တူတယောက်ပေါ်မှာတစ်ချိန်တည်းမှာဒီဗြဟ္မစိုတရား၄ပါးလုံးကအတူတူကျင့်သုံးလို့မရဘူးဗျအဲ့ဒါလေးပြောချင်တာကိုကတော့ဘုရားရှိခိုးမှုရှိခိုးတဲ့ကဆိုလို့ရပါတယ်တကယ်ဟိုပွားတဲ့အခါကျတူးချင်းတူးချင်းပဲကရုဏာကရုဏာတသက်ပွားမယ်မေတ္တာမေတ္တာတသက်မုရိတာမုရိတာတသက်ဥပေက္ခဥပေက္ခတသက်ပဲပွားလို့ရတယ်တပြိုင်တည်းပွားလို့မရဘူး မေတ္တာပွားတဲ့ဟိုဘုရားရှိခိုးတဲ့ခါတော့ကုသိုလ်ဖြစ်ဆိုကြတဲ့သဘောပါပဲဆရာတော်ကြီးတွေကအဲ့လိုရေးခဲ့တော့တကယ်တကယ်လက်တွေ့နယ်ပယ်ဘက်မှာတော့အဲ့လိုမဟုတ်ဘူးဒါလေးမှတ်ထားတကယ်ကျင့်သုံးတဲ့ခါမှာတော့ဥပမာဆိုတော့မေတ္တာထားမဲ့ပုဂ္ဂိုလ်ကရုဏာထားလို့မရဘူးဗျကရုဏာထားမဲ့ပုဂ္ဂိုလ်မုရိဒာထားလို့မရဘူးမုရိဒာထားမဲ့ပုဂ္ဂိုလ်ဥပေက္ခထားလို့မရဘူးမဗမာလိုနည်းနည်းစဉ်းစားပြမယ်နော်မဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဒါကရုဏာထားမယ် ဆင်းရဲဒုက္ခရောက်နေပုဂ္ဂိုလ်ဝမ်းသာဝမ်းမြောက်ဝမ်းသာသွားထားပါလားဗာပြက်ကုန်ပြဿနာကြီးတက်ကုန်အဲ့ဒါပဲဒါလေးမှတ်ထားမယ်နော်ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကရုဏာပဲပွားမှာပဲဒါဝိရိတာတို့မေတ္တာတို့သွားထားလို့ပွားလို့မရဘူးဒါမျိုးလေးနားလေးထားပါအဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးဘယ်လိုပြမစိုးတရားကျင့်သုံးရမလဲဒါမေးစရာဖြစ်တော့ထူးသဖြင့်လူငယ်တွေမေးစရာဖြစ်တယ် ကိုနဲ့သက်တူရွယ်တူပေါ့နော်ဂုံတရားတူမယ်အသက်အသက်ရွယ်တူမယ်ဂုံတရားတူမယ်ပညာရည်ချင်းတူမယ်ယာတုတူမယ်အဲ့လိုဓာန်တူရည်တူပုံကုမျိုးဆိုရင်တော့မေတ္တာကျင့်သုံးပါအဲ့တော့အဲ့ဒီလိုဓာန်တူရည်တူပုံမျိုးတွေ့လာတဲ့ကမေတ္တာမကျင့်သုံးတတ်ရင်ဘုန်းကြီးတွေဘာဖြစ်တာလဲရှင်ပြိုင်မှုတွေဖြစ်တတ်တယ်မာနတွေဖြစ်တတ်တော့မင်းမှပညာတတ်တော့ငါလည်းပညာတတ်မင်းမှဘောရတာမို့ငါလည်းဘောရတာ စာရည်လို့ရှင်ရှင်ပြန်မှုတွေဖြစ်တာမင်းမအိမ်ရှိတော့ငါလည်းအိမ်ရှိတယ်စာရည်လို့ဒါမျိုးတွေဖြစ်တယ်ဒါကြောင့်ဘုန်းကြီးတို့မန္တလေးပေါ့သုတ်ထမြောင်မစိုးရင်ဆရာတော်ပဋ္ဌာန်းဆရာတော်သူပဋ္ဌာန်းနဲ့နာမည်ကြီးတယ်ပြီးတော့ပိရိဇာမဟာတကုရိယပဋ္ဌာန်းဆရာတော်ဗရဏဝိသုဒ္ဓဘေဝန္တသူကနေပြီးဆုံးမစကားလေးမိန်တာရှိတယ်ဓာန်တို့တွေ့ရင် မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မဲ့အစမေတ္တာဝါစိတ်ထားပြုပြင်ကြောင်းပါမယ်ကိုယ်နဲ့ဓာန်တူကြီးတွေတွေ့လာမယ်နော်အသက်ရွယ်ဓာန်တူပညာရှင်ဓာန်တူနော်ဇာတိဝနာဓာန်တူဂုံတရားဓာန်တူအဲ့လိုတွေ့လာရင်ဘာပဲပွားမလဲမေတ္တာပွားမေတ္တာမပွားမနေပါလေမာနတွေဝင်တတ်တယ်ပြိုင်တတ်တယ်မာနတွေမင်းမှာပတ်စံရှိအောင်ငါလည်းပတ်စံရှိတယ် မင်းမှပညာတတ်မှာငါလည်းပညာတတ်တယ်စိုက်တော့ပြိုင်ဆိုင်မှုတွေနဲ့ပြိုင်ဆိုင်မှုတွေမာနပြိုင်ဆိုင်မှုကမာနပဲမာနတွေဝင်လာပြီအဲ့ညောက်ကမတည့်တော့ဘူးအဲ့လိုပြိုင်ဆိုင်မှုတွေဖြစ်မဲ့စာမေတ္တာ စိတ်ထားပြီးတော့နေမယ်ဆိုရင်ဒါကုသိုလ်ဖြစ်တာပေါ့ဗျာကိုယ်စိတ်ထားကြီးလည်းကောင်းတော့ပြိုင်မဲ့စာမေတ္တာပွားစိတ်ထားပြုပြင်ပြောင်းပါမယ်ဆရာတော်ကြီးကဆိုလိုကောင်းအောင်လည်းရေးထားတယ်နောက်တစ်ချက် အဲ့မှာဒီသူ့ရဲ့ဆောင်းပုံလေးတိုင်ပြောတာပုံနားလေးလေကိုယ့်အောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မဲ့စာကရုဏာဘွားစိတ်ထားပြုရင်ကြောင်းပါမယ်ကိုအောက်နေကြတဲ့ပုံကိုပေါ့နော်ကိုအောက်နေကြတဲ့ပုံကိုကြပါလဲဆိုတော့အသက်ရွယ်လည်းနေကြမယ်ဂုံတရားလည်းနေမယ်ပညာလည်းနေမယ်ယာရုအာဏာလည်းနေမယ်ဒီလိုနေကြတဲ့ပုံကိုတွင်ကရုဏာကျင့်သုံးအောင် အဲ့လိုမကျင့်သုံးမိရင်ကိုကအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်လည်းငယ်တဲ့ပုဂ္ဂိုလ်ဖိတတ်တယ်ဖိနေချုပ်ချင်အဲ့ကြတော့ငယ်တဲ့ပုဂ္ဂိုလ်လည်းမခံနိုင်ဘူးမခံနိုင်တော့ပြန်ပြီးတော့ပြန်တုံ့ပြန်မယ်ဆိုဘယ်တော့မှမငြိမ်ချမ်းပြီးတော့ရှင်မြတ်ကိုအောင်အသက်အရွယ်ငယ်တဲ့ပုဂ္ဂိုလ်ခုံတရားနေကြတဲ့ပုဂ္ဂိုလ်ပညာရှင်အားနေတဲ့ပုဂ္ဂိုလ်ရှားရုအာနာနေကြတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ပဲကရုဏာကျင့်သုံးရမလားဘုရားတခါတလေအသက်ကြီးပြီမလို့ ပညာရာထူးတွေကြီးပြီမယ်လို့စိတ်တအောက်တန်းကြတဲ့ပုဂ္ဂိုလ်တွေ့ရတတ်တယ်နော်ဒါလေးတဲ့သတိထားတယ်စိတ်တအောက်တန်းကြတဲ့ပုဂ္ဂိုလ်တွေ့ရောဒီပုဂ္ဂိုလ်ဘုရားမှတရားမှမသိလို့ဒီလိုဖြစ်နေတာပဲဒီပုဂ္ဂိုလ်ကုသိုလ်ကမှအာကုသိုလ်မှမသိလို့ဒီလိုဖြစ်နေတာပဲဒီတဏှာကုဏစိတ်ထားပြီးသူ့ပေါ်မှာလည်းဘုန်းကြီးတို့ဥပကရုဏာကျင့်သုံးနိုင်ပါတယ်အကြောင်းကိုကိုယ်အောက်တွေ့လို့ရင်ကိုယ်အောက် ငယ်တဲ့ပုဂ္ဂိုလ်တွေးလို့ရင်ကရုဏာဝေယမှာမဝင်နိုင်အနိုင်ကျင့်မိတတ်တယ်။အဲ့လိုအနိုင်ကျင့်မဲ့စိတ်ထားတွေကိုဖယ်ရှားပြပါလို့ကရုဏာပွားပါ။ဒါလေးလည်းကောင်းတယ်နော်။ဒါလေးကိုယ့်အကူကြက်ထားကိုယ့်အောင်တွေးနေကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်။နိုင်မဲ့စားကရုဏာပွားစိတ်ထားပြုပြင်ပြောင်းပါမယ်။ဒါလေးနဲ့ဆင်ញင်ပေါ့။ဆင်ញင်ကိုယ်စိတ်ထားလေးပြောင်းသွားရင်ဘဝမှာနေတတ်တယ်။နောက်တစ်ခုကတော့ကိုယ့်ထက်သာရင် မုရိတာဝင်မဝင်နိုင်ကမဝင်အိတ်တာရိုင်တတ်တယ်ရိုင်မဲ့စာမုရိတာပါစိတ်ထားပြုပြင်ပြောင်းပါမယ်ကိုယ်ထဲပညာရှင်သားမယ်ရာရုအနာသားမယ်ရုပ်အစင်ပါညာပေါ့လေကိုယ်ရဲ့သားနေတဲ့ပုံကိုတွေ့ရင်ဝမ်းမြောက်ဝမ်းသာ စိတ်ထားတယ်အဲ့လိုမထားတိုင်းတော့အိတ်တာပေါ့လေကိုယ်ရဲ့သားမနာလိုတဲ့စိတ်တွေဖြစ်တတ်တယ်မနာလိုတဲ့စိတ်တွေပြန်ကိုယ်မှာလကားနေတဲ့အကုသိုလ်တွေ အချောင်ရနေတာပဲဘာကုသိဆက်တိုက်ဖြစ်နေတယ်အဲ့လိုဖြစ်မဲ့ဆိုင်မုဒိတာပွားလိုက်ပါဘယ်လိုပွားမလဲအရှင်ဘုရားကိုယ်တတာမနာလိုပဲဖြစ်တာကြီးဘယ်လိုလုပ်မုဒိတာပွားလို့ရမလဲဒါမေးစရာမေးကုန်တယ်ဘယ်လိုပွားမလဲဆိုတော့ကိုယ်တတာတဲ့ပုဂ္ဂိုလ်ပညာရေးတာတယ်ဆိုပါလေသူလေ့လာကြည့်လိုက်ဗျာပညာရေးရှင်းတာလို့ ਨੇ တကယ်ကိုစာပြီးစ조사တာတကယ်ကိုဇောင်းနဲ့မျက်နှာမပြတ်ဘူး ဟောသူစူးစမ်းလို့ဒီလို အောင်မြင်မှုရတာပဲငါလည်းသူလိုစူးစမ်းသူလိုအောင်မြင်ရမှာပဲဒီလိုစိတ်လေးထားကြည့်ပါအောင်မြင်ပါတယ်စီးပွားတွေဘာတွေဖြစ်တဲ့ပုံကတော့သူကြည့်လိုက်ပြန်သူများနဲ့မတူဘူးနေညမပြတ်တကယ်ကိုစူးစမ်းလှုပ်လှုပ်ဟောသူကတကယ်လှုပ်လှုပ်တာကိုလှုပ်လှုပ်တော့လေချမ်းသာမှာပေါ့ငါလည်းသူလိုလို့ရင်ချမ်းသာမှာပဲဒီလိုစိတ်လေးထားပညာတတ်တာတို့ချမ်းသာတို့ဆိုတော့က လက်ရှိပြစ္ဆုတ်ပံအကြောင်းနေမဟုတ်ဗျအတိတ်ဘဝအကြောင်းနေလည်းပါတယ်နော်အတိတ်အကြောင်းနေကဘာတွေလဲဆိုအတိတ်ဘဝမှာဘဝဘဝတွေမှာဘုန်းကြီးတို့အခုဘုန်းကြီးစာသင်ပေးတယ်ဆိုပါတော့ဘုန်းကြီးဒီဓမ္မတွေအသိဉာဏ်ဖြစ်ဖို့ဒါကိုရည်ရွယ်ချထားတဲ့ဘုန်းကြီးဘဝဆက်ဆက်ပါအသိဉာဏ်ပညာတွေရစေဒကာကြီးတို့ဓမ္မကြီးတို့ဒီမှာလူကြီးတွေလည်းပါတယ်လူငယ်တွေလည်းပါတယ်ဒီဓမ္မသင်တန်းတွေတက်တဲ့ခါကျကိုအသိဉာဏ်တစ်လုံးရရနှလုံးရ ဖြစ်အောင်လေ့လာဖြစ်အောင်လေ့လာရင်အသိဉာဏ်ရှည်စွာပြုပြီးတော့လေ့လာတဲ့အတွက်ဘဝဆက်စပ်မှာဉာဏ်ပညာထက်ရှိတယ်။အားလေးမှတ်ထားဖို့သူများကိုကူညီပေးတဲ့အခါဉာဏ်လေးနဲ့ရှင်ပြီးတော့လောက်တဲ့ကုသိုလ်မျိုးပေါ့ဒါဉာဏ်ပညာထက်မြက်စေတယ်။မောတုံးဖို့ဉာဏ်ထောက်ကူပြုတဲ့စာအုပ်စာပေတွေလူမဲ့စီမီတွေလူမဲ့မီးတွေလူမဲ့အစာရတော့စံတတ်တဲ့ကလေးတွေကိုစာသင်ပေးမယ်စာသင်ပေးတဲ့အခါမှာအထောက်အကူပြုတဲ့ပစ္စည်းတွေလူမယ်။ ဒါမျိုးတွေလူတာဉာဏ်ပညာဘောဆက်ဆက်မှာဉာဏ်ပညာထက်မြက်စီဉာဏ်ပညာနဲ့ပတ်သက်တော့နော်ဆန္ဒတွေလူမယ်ဘုန်းကြီးတို့ဒီရေးတာဘုန်းကြီးဆိုရယ်ဆန္ဒဘွားဗျငငယ်တွေကကြိုးစားလို့ဒီလိုဘုန်းကြီးတို့သင်နိုင်တာငငယ်တွေကမသင်ခဲ့ဘုန်းကြီးတို့ဘယ်သင်နိုင်မှာလို့နော်တချို့ပုံကောများညာငငယ်တွေကမသင်နိုင်တဲ့ခါကျတော့ဒီဆရာသမားဟောတဲ့စာအုပ်တွေကြည့်ပြီးသင်ရတာမျိုးပေါ့အဲဆရာသမားပြောတာမှားရင်ကိုယ်လည်းလိုက်မှားတော့တာ ကိုမမကြည့်နိုင်တာဘူးကြည့်နိုင်မှကောင်းတယ်ကြည့်နိုင်မှဘုန်းကြီးတို့ခုဘုန်းကြီးတော်မှာကြည်တင်တာများတယ်နော်နှုတ်တွေထုတ်ပြီးကြည်တင်တခါတည်းတတိလွတ်ရင်မှားတာပဲဒါဘုန်းကြီးတို့စာပေလောကမှာတော့ဘာတို့လဲပမာဒလေကပေါ့တတိချုံရတာတတိမေ့လျော့ပြီးရေးတာတို့ပြောတာတို့ဖြစ်တတ်တာဒါတွေကပုဂ္ဂိုလ်တိုင်းမှာဖြစ်တတ်တယ်ဗျအဲ့ဒါတွေမသိတဲ့ခါကျရင်ဒီတုပ်ထဲဒီဆရာပဲဆွေဆွေမြဲကင်တာအမှားတွေဖြစ်တတ်တယ် ဘူရင်ဘုရားဟောထားလေကြည်တက်ရင်ပုတ်ကောင်းတာပေါ့နော်အဲ့တော့ပြောချင်တာကတော့ဘာလို့လို့ညံလေးနဲ့ရှင်ပြီးတော့လောက်ပါလူရတနာစာညံလေးနဲ့ရှင်ပြီးတော့လှူရတယ်သီလဆောက်တည်တယ်တရားသင်တယ်တရားထုတ်တယ်ညံနဲ့ရှင်ရင်ပြီးရှင်ပြီးလောက်လို့ရှိရင်ဘဝဆက်ဆက်မှာသိဉာဏ်များသိဉာဏ်ပညာထက်မြက်စေတယ်ပေါ့ဗျာဒီလိုအတိတ်ဘဝလည်းညံနေညံပါတဲ့ကုသကံတွေလောက်ခဲ့တယ်လက်ရှိဘဝမှာလည်းကြိုးစားတယ် ဟိုလေ့လာတဲ့အဲဒီခါကျသူကထိတ်တန့်အောင်မြင်မှုတွေပညာတတ်ဖြစ်သွားတော့ဒီလိုဝမ်းမြောက်ဝမ်းသာစေ။အော်သူကအတိတ်ဘဝကဉာဏ်ပညာနဲ့ပါတဲ့ကုသိုလ်ကောင်းမှုတွေလုပ်ခဲ့တာပဲ။ခါလဲဉာဏ်ပညာပါတဲ့ကုသိုလ်ကောင်းမှုသူ့လိုပဲဖြစ်အောင်လုပ်မှာပဲ။ဒီလိုစဉ္ညာနှလုံးသွင်းပြီးဝမ်းမြောက်ဝမ်းသာစိတ်ထားရင်ဒါမုဒိတာဖြစ်တာပါဗျာ။ဒါကဒီမုဒိတာပွားလိုက်လို့ရင်လွယ်လွယ်ကူကုသိုလ်ရတာနော်။ဒါလေးမှတ်ထား။မပွားနိုင်လေလွယ်လွယ်ကူနဲ့အကုသိုလ်တွေဖြစ်နေတာအင်မတန်ကြောက်စရာကောင်းတယ် သူတို့ကဆန့်ကျင်ဘက်ကြီးစည်းဝါးတွေလောက်တဲ့ခါလည်းကြီးပေါ့နော်စည်းဝါးတွေလောက်တော့ ဖြစ်တယ်ဆိုတာလက်ရှိဘဝစူးစမ်းမှုလည်းလည်းဆိုင်တယ်ဗျအဲဒီမှာကြီးတော့ဒကာကြီးတို့ဆိုဘုန်းကြီးတို့ကပုံသိတယ်ဒကာကြီးစူးစမ်းတိုင်းဘဝမှာစည်းဝါးချမ်းသာတဲ့ပုံကိုလူတိုင်းမဖြစ်ဘူးဗျဖြစ်တဲ့ပုံကိုဖြစ်တယ်မဖြစ်တဲ့ပုံကမဖြစ်ဘူးအတိတ်ကံနေလည်းဆိုင်တယ်အတိတ်ကံတွေကကိုကလှူခဲ့တန်းခဲ့မှဒီဘက်ဘဝမှာ ပစ္စည်းဥစ္စာကဖြစ်နိုင်တာ ဒီဘက်ဘဝမှာလည်းကြိုးစားရှာမယ်အရင်ဘဝတုန်းကလည်းလှုပ်ခဲ့တန်းခဲ့တာတွေဖြစ်ရအဲ့ဒါမှဒီကံเนี่ยကြိုးပေးတာဟော तू အတိတ်ဘဝတုန်းကလှုပ်ခဲ့တန်းခဲ့လို့ဒီလိုချင်းလာတာပဲငါလည်းတတ်နေများလှုပ်ပါပဲဒီဟာမျိုးပေါ့နော်အများကြီးလှုပ်မှာမဟုတ်ကိုယ်စေနာထက်ထက်တန်တန်နဲ့လှုပ်ဖို့အရေးကြီးတယ်နော်လှုပ်တတ်ဖို့ညာနဲ့ရှင်ပြီးလှုပ်ဖို့အရေးကြီးတယ်ဒီမှာလည်းမှတ်ထားအောင်နော်တူတဲ့တန်းတဲ့အခါမှာတစ်ခါတလေကြတော့ဒီ မဘုန်းကြီးလူတွေဆိုဘုန်းကြီးနဲ့ပတ်သက်တဲ့အသုံးပြုတာမျိုးပေါ့ဒီเจ้าတိုက်ဆန္ဒလိုက်တွေလူမဲ့ဆိုဆန္ဒတွေနဲ့ပတ်သက်တဲ့အရာမျိုးလူရင်ကောင်းတာပေါ့နော်ဒါတွေဆန္ဒတွေအသုံးမတည့်တာမျိုးသွားလူရင်အကျိုးသိမ့်မရှိလာဘူးရမများလာတူတယောက်ကိုလူတယ်ဆိုအဲ့ဒီပုံကိုအတွက်အကျိုးရှိဖို့အရေးကြီးတယ်သူအသုံးပြုမဲ့ဖြစ်စီဖြစ်ဖို့အရေးကြီးတယ်ဒါမျိုးညာနဲ့ရှင်လူอ่ะအဲ့ဒါမျိုးလူလို့ရင်ကိုယ်မှလည်းဘွားဆက်ဆက်ချမ်းသာသေးတယ်သူ ဟိုလိုအပ်တဲ့ပုံကိုပေးလို့ရအောင် ကိုလိုအပ်တဲ့ဟာတွေလည်းအလိုလိုရလာတယ်ပေါ့နော်အဲ့တော့ကိုယ့်ထက်သာရင်မုရိတာဝင်ဘဝင်နိုင်ငံဧတာရိုင်တတ်တယ်ရိုင်မဲ့ဆံမုရိတာပါစေတပြုပြင်ပြောင်းပါမယ်ဒါအင်တန်ရေးကြည့်တယ်နော်ဒီဒီဒီကျင့်သုံးနည်းလေးကကိုယ့်ထက်သာတဏ္ဍာမြမုရိတာထားပေးပါမထားလို့ရှင်ပါပြလေအချောင်အကုသိုလ်ရတာမုရိတာထားရင်လည်းလွတ်လွတ်ကူကုသိုလ်တွေရနေတာပဲ ဒီဒီပိုင်းကျတော့လွယ်လွယ်ကူကုသိုလ်ဖြစ်သူလွယ်လွယ်ကူအကုသိုလ်နဲ့ဖြစ်တာပဲအဲတော့ကုသိုလ်ယူမလားအကုသိုလ်ယူမလားကိုယ့်ဟာကိုယူရေးပေါ့ဗျာအာငါတော့ကုသိုလ်ရအောင်ပဲယူမယ်အလကားနေနဲ့အကုသိုလ်ရမယ်လုပ်ငန်းတော့ငါမလုပ်ဘူးဒီလိုဆုံးဖြတ်ချက်ကြပြီဘုန်းကြီးတို့နေကြမှာပေါ့ဘုန်းကြီးပေါင်နေရမှာမနေလို့မရဘူးအလကားနေနဲ့အကုသိုလ်ပြင်အကုသိုလ်ကျိုးတွေပဲလာမယ်လေအကုသိုလ်ရှိဥစ္စာစိတ်မချမ်းသာမှုနဲ့စိတ်မချမ်းသာမှုကြတော့ဖြစ်လာရင်နောက်ထပ်လောက်အကဲရတာတခုမှဆင်မပြေဘူး နောက်ဆုံးသွားမယ်မုံသူတွေ့လျင် မိုက်သူတွေ့လျင်ဥပ္ပခာဝင်မဝင်နိုင်ကဒေါသဖြစ်တတ်တယ်ဒေါသစာဥပ္ပခာဘွားစိတ်ထားပြုပြင်ပြောင်းပါမယ်မုံတဲ့ပုံကိုဆိုတော့သူ့မျက်နှာနဲ့သူ့အတန်ကြားတာနဲ့နော်ဒေါသစိတ်တွေဖြစ်နေသူကဘာမှမလုပ်ဘူးမုံတယ်ဘူးနော်ရန်သူ မိုက်တဲ့ပုံသူရန်သူပေါ့အဲ့လိုတွေ့ရင်လည်းကိုယ်စိတ်ထဲမှာဒေါသတွေဖြစ်တတ်တယ် အဲ့ဒီပုံကမျိုးကြရင်ကိုကသူနဲ့တူပြီးဖြစ်เสียမလို့ဘူးလေဧကပါလေဒေါသဖြစ်မဲ့စားပါလို့ဝိခံဟောဒုက္ခနဲ့သူရသူမကောင်းတာလို့ဒုက္ခမှာပဲသူမကောင်းတာပြောဒုက္ခမှာပဲဒီလိုဝိခံဆင်ញံနှလုံးသွင်းတာဟိုမုံတဲ့ပုံကိုတွေ့တိုင်းမိုက်တဲ့ပုံကိုတွေ့တိုင်းအသုံးမကျတဲ့ပုံကိုတွေ့တိုင်းကိုယ်နဲ့ဆန့်ကျင်မဲ့တွေ့တိုင်းဒေါသဖြစ်နေတော့ဘယ်တော့မှပြီးမှာမဟုတ်အဲ့ဒီစာပါဘူးဥပ္ပခဥပ္ပခဆိုဘာလို့လဲကံတရားကိုဆင်ញံတာ ကိုယ်ကံနဲ့ကိုယ်လာတာလေသူလုံးတဲ့ကံသူခံမှာကိုယ်လုံးရင်ကိုယ်ခံမှာကိုယ်ကောင်းတာလွင်ကိုယ်စားမယ်သူကောင်းတာလွင်သူစားမယ်ဒီလိုကံလေးဆင်မြင်လိုက်ပြီအဲ့လိုမဆင်မြင်တိုင်းတော့ဘာဖြစ်လဲဒေါသတွေဖြစ်ဒေါသတွေကလည်းမဆုံးနိုင်အောင်ဖြစ်အဲ့လိုဖြစ်နေအကုသိုလ်ဆက်တိုက်ဖြစ်တော့အဲ့လိုဒေါသဖြစ်မဲ့စားဥပိ္ပခါပါစိတ်ထားပြုပြင်ပြောင်းပါမယ်ဒေါသတွေဖြစ်မဲ့စား ဥပေက္ခဆိုတဲ့ကံတရားတွေကိုဆင်ခြင်ပြီးစိတ်ဓာတ်ပြုပြင်ပြီးနေနိုင်မယ်ဆိုရင်ဘုန်းကြီးတို့တွေအကောင်းပဲရောက်သွားတော့ပေါ့နော်ဒါကြောင့်မို့ဘုန်းကြီးတို့ဒါကဒီဆရာတော်ကြီးရဲ့မိန့်ကြားချက်ပေါ့အောက်မှာဆက်ကြည့်လိုက်ရုပ်ကိုလည်းပြင်စိတ်ကလည်းပြင်ဆင်ခြင်နိုင်ရပြုတိုင်းရဒုက္ခနိဗ္ဗာန်တိုင်မတိုင်နိုင်မယ်ဘုန်းကြီးတို့ရုပ်ကြတော့နေတိုင်းပြင်တယ်မို့လားနေတိုင်းမှန်ကိုကြည့်ပြီးတော့အဝိစာရီဝိဓာတို့မျက်နာပြင် ချောမောလှပောင်ပြုပြင်တာတို့ဆပင်ပြုပြင်တာတို့ဒါတွေပေါ့ရုပ်ကို ပြင်တယ်လို့ဘုန်းကြီးတို့စိတ်ဓာတ်တွေကိုလည်းပြင်ဖို့အရေးကြီးတယ်နော်အဲ့တော့ဘယ်လိုပြင်ရမလဲဓာန်တို့ကြီးတို့တွေ့လာရင်ဘာလုပ်ရမလဲမေတ္တာထားလိုက်ပါလူတွေ့တွေ့ချင်းကိုအောင်မေဥအောင်မေတ္တာထားတယ်ဒါလေးမှတ်တာနော်လူတွေ့တွေ့ချင်းဘာလဲဥအောင်မေတ္တာထားတယ်ဥအောင်မေတ္တာပွားတယ်ဟောကျမချမ်းသာပါစေတွေ့တွေ့ချင်းဒီလိုဥအောင်လုပ်လိုက်နော်အဲ့လိုမနဲ့ဓာန်တို့ကြီးတို့တွေ့လာရင် အဲ့လိုမေတ္တာမထားနိုင်ပါဖြစ်မယ်မာနတွေဝင်ပြီးပြန်ဆိုင်မှုတွေဖြစ်တတ်တယ်အဲ့ဒီလိုဖြစ်မဲ့ဆံကတော့စိတ်ထကောင်းပြင်မှာပဲမေတ္တာတရားတွေထားနေအောင်ကြိုးစားမှာပဲကိုယ့်ထက်နင်းကြတဲ့ပုဂ္ဂိုလ်တွေ့လာရင်ဘာလုပ်မလဲကရုဏာစိတ်ထားပေါ့တဏှာကရုဏာစိတ်ထားကိုယ်နဲ့နှုတ်နဲ့တန်မြာကိုကြီးဆောက်ရှောက်အဲ့လိုတကယ်လို့အဲ့လိုကိုကြီးမဆောက်ရှောက်နဲ့အာနာရှိအာနာနဲ့ဖြစ်ပစ္စည်းရှိပစ္စည်းနဲ့ဖြစ်တော့လေတစ်ဖက်ကဘယ်ခံမလဲဒီလိုမပြေလည်နိုင်ဘူး ပြီးတော့ကိုယ်အောင်တွေးလိုက်ကရုဏာစိတ်ထားပါအထာနိုင်ရင်ခုနအနိုင်ကျင့်မိတတ်တဲ့အတွက်တဏ္ဍမြစိတ်ထားပြုပြင်ပြောင်းလဲကရုဏာစိတ်ထားပါချို့လဲစိတ်တနှိမ်ကြတဲ့ပုံကိုလဲကရုဏာစိတ်ထားပေါ့နော်ဟောဒီပုံကိုဘာမှမသိလို့ဒီလိုပြောတာပဲကုသိုလ်စိတ်ကုသိုလ်မှာအကုသိုလ်ဒီလိုလုပ်နေတာပဲဒီလိုသနာစိတ်တွေထားပြီးတော့ကရုဏာပွားကိုထက်သားရင်ဒါအင်မတန်ရည်ကြည်တယ်ခုနလည်းပြောခဲ့ပြီကိုထက်သားရင် ပိတ္တာဖြစ်ဆက်၎င်းနေနဲ့အာကုသိုလ်စိတ်ဖြစ်တာများတယ်။ဟောဒီ၎င်းနေနဲ့အာကုသိုလ်ရတာမျိုးတော့ငါတော့မယူဘူးမဖြစ်အောင်နေမှာပဲ။ခုသိတာခုပြင်လို့ရတယ်နော်။တကူတော့ဘုန်းကြီးတို့တွေဖြစ်ခဲ့ကြတယ်။ဒီနေ့သိလာတဲ့ချိန်မှာငါတော့ကိုယ်တည်းတာတဲ့ပုဂ္ဂိုလ်တွေလည်း၎င်းနေနဲ့အာကုသိုလ်တော့အယူမအဖြစ်မခံနိုင်။ကုသိုလ်ဖြစ်အောင်ပဲနေမယ်။ကုသိုလ်ဖြစ်အောင်ပဲဆင်ញံနှလုံးသွင်းမယ်။ဒီစိတ်ထားလေးနဲ့နေကြမယ်။ မုန်းတဲ့ပုဂ္ဂိုလ်မိုက်တဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်တွေတွေ့လာပါလို့မလဲဥပ္ပခဝေကံတရားဆင်းရဲသူကသူဘယ်လိုပြောပြောပြောသူမုန်းတဲ့မိုက်ဒီရန်သူပုဂ္ဂိုလ်တို့မိုက်ကန်းတဲ့ပုဂ္ဂိုလ်တို့ဘာလို့ဆိုတော့ကိုယ်လည်းဘာမှပြောမရအောင်ပြောမရတဲ့ပုဂ္ဂိုလ်သွားပြီးဒေါသဖြစ်နေဘာလို့မလဲအကုသိုလ်ဖြစ်တယ်ဟောဒုက္ခနဲ့သူဖြစ်တာပဲသူမကောင်းတာလို့ဒုက္ခပဲသူကောင်းတာလို့ဒုက္ခဆိုင်ရမှာပဲဘာနဲ့မဆိုင်ဘူးဒုက္ခနဲ့သူပဲအဲဒီလိုဒေါသဖြစ်မဲ့စား ဥပ္ပခါပွားလိုက်ပါကံတရားဆင်ញင်လိုက်ပါအဲလိုရုပ်ကိုပြင်ကြသလိုဘုန်းကြီးတို့ကလည်းစိတ်တက်ပြီးစိတ်တက်တူလည်းပြင်ဆင်ပြီးနေမယ်ဆိုရင်အခုဘဝမှာလည်းစိတ်ထားတွေလှမယ်ရုပ်လည်းလှပြီးတော့ဘလောက်ထိအောင်သွားမလဲနိဗ္ဗာန်တန်အောင်ဒါတွေအကျိုးပေးသွားလိုက်မယ်နော်ပြီးတော့ကျေးဇူးတော်ရှင်ပေါ့လေပဋ္ဌာန်းဆရာတော်ကြီးဘုန်းကြီးတို့ကတော့အမိရောမိတယ်ဗျာစာမတက်လိုက်ရတော့ဆရာတော်ကြီးကတက်ရွယ်ကြည်သွားဘုန်းကြီးတို့မစိုးရင်ရောက်စား ဆရာတော်ကြီးကဘာလုပ်လဲဆိုဒီဆရာတော်ကြီးကအများကြီးသူရေးတဲ့ဆောင်းကလေးတွေကောင်းတာလေးတွေရှိတယ်နော်စာပေတွေပါတွေပရိယတ်တိဆရာတော်ကြီးတရားဟောလဲကောင်းပါပရိယတ်တိဆရာတော်ကြီးဆိုတော့ကိုရင်လေးတွေစာစာအန္နာတွေပါတွေစာကြက်တာတွေမြင်တိတ်သဘောကျခေါ်ပြီးတော့ပစ္စည်းလေး မေ့ပေပြီးချင်းမြောက်တာလေကြောင့်ရုပ်ကွင်းလေးတွေကပါတယ်ဆရာတော်ကြီးကြောင်းသွားပြီးတော့စာကြက်ထားလို့စာပြန်တာတို့သူကြောင်းတော့ရုပ်ပဲကြီးသွားလို့အဲ့လိုလုပ်တဲ့ကိုရင်ကလည်းရှိသေးတယ်အဲ့တော့ဆရာတော်ကြီးကတော့ကိုရင်လေးတွေချင်းမြောက်တော့တနာတော့ခေါက်ခေါက်ပြီးဆူလေးတပည့်လေးပေးဗာလေးပေးသင်္ကန်းလေးပေးဒီလိုလုပ်တာနော်ဒါတော့ဆရာတော်ကြီးဆုံးကြီးညိုစရာကောင်းနေပေါ့နော်အဲဆရာတော်ကြီးရဲ့သူ့ရဲ့အဆုံးအမလေးနဲ့ဘုန်းကြီးဒီကုန်းချုပ်ပါမယ် တန်တူတွေမေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မဲ့စာမေတ္တာဘွားစိတ်ထားပြုပြင်ဖြောင်းပါမယ်ကိုယ့်အောက်တွေ့ရင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မဲ့စာကရုဏာဘွားစိတ်ထားပြုပြင်ဖြောင်းပါမယ်ကိုယ့်ထက်သာလျင်မုရိတာဝင်မဝင်အိတ်တာရိုင်တတ်တယ်ရိုင်မဲ့စာမုရိတာဘွားစိတ်ထားပြုပြင်ဖြောင်းပါမယ်မုံသူတွေ့ရင်မိုက်သူတွေ့ရင်ဥပေက္ခဝင်မဝင်နိုင်ကဒေါသဖြစ်တတ်တယ်ဒေါသအစာ ဥပေက္ခပွားစိတ်ထားပြုပြင်ပြောင်းပါမယ်ရုပ်ကိုလည်းပြင်စိတ်လည်းပြင်စင်ကြယ်နိုင်ရပြုတမ်းရဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ဆရာတော်ကြီးဆုံးမထားတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ယခုဘဝမှာလည်းချမ်းသာယခုဘဝမှာလည်းငြိမ်းချမ်းစွာနေနိုင်ပါစေနိဗ္ဗာန်ရသည့်ဘဝတိုင်အောင်လည်းငြိမ်းချမ်းစွာနေနိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါ